ခုပြောမှာဥပဒနာအထုံနေကြတဲ့သူတော်ကောင်းများကိုအဓိကထားပြီးတော့ဝိပဿနာရဲ့သဘောတဘာဝရဲ့ကိုယ်တိုင်အထုတ်ထားပေမဲ့လို့ကိုယ်တွေ့တရားရဲ့မြတ်စွာဘုရား ဟောတဲ့ဒေသနာရဲ့ ဇာတွေ့လက်တွေ့ပေါ့လေပေါင်းစပ်လိုက်တဲ့အခါကျတော့မှန်တရားတွေပို့ပြီးတော့ထင်ထင်ရှားရှားမြင်လာမယ်သဘောပေါက်သွားမယ်ဝိပဿနာတရားဟာအာထုတ်ယုံနဲ့မပြီးဘူးထိုက်လျောက်လည်းပဲဘုရားဟောတဲ့တရားတွေကိုယ်တိုင်ကျင့်ကြံကြိုးကိုအားထုတ်ထားတဲ့ ဆရာတော်ဘုရားကြီးတွေရဲ့တရားတော်တွေဒါတဲ့ပုပိတနိုင်လို့ရှိရင်တရားဒေသနာတော်ကျွမ်းကျင်တဲ့ကိုယ်တွေ့စာတွေ့ဆွဲသုံးကျွမ်းကျင်တဲ့ဆရာတော်ဘုရားကြီးတွေရဲ့ဝိပဿနာတရားတွေထပ်ခါထပ်ခါလေ့လာဖို့လိုတယ်သမထလည်းသူဆိုင်ရာဆိုင်ရာနိနာနေတရရေးကြည့်တယ် နိဏနေတိယအယူဆတွေလွဲမှားသွားရင်ပင်မန်းတော့ခရီးမရောက်ခရီးမရောက်ရုံနဲ့မဟုတ်ဘူးလွဲသွားလို့ရှိရင်ယူတာတို့ကြောင်တာတို့သေတာတို့အများကြီးဖြစ်သွားတယ်ဝိပဿနာမှာလည်းဒီတိုင်းပဲလမ်းစဉ်မှန်မှုယူဆမှန်မှုသဘောတဘာဝတွေကိုတတ်နိုင်သလောက် ဉာဏ်သက်ဝင်နိုင်ဖို့နားလေသဘောပေါက်ဖို့လိုတယ်အဲ့လိုတရားဓမ္မနဲ့ပတ်သက်လို့မလေ့လာဘူးဆိုလို့ရှိရင်လေလော်ရဲနဲ့တက်ကြိုးဆိုတာလို့ရွှေမှရဲနဲ့တန်တရားတွေဝင်လာဒါဘာဖြစ်တာလဲဘယ်လိုဖြစ်နေတာလဲတရားမဟုတ်ရဲ့လား ဘာတွေဖြစ်နေတာလဲဘယ်လိုလဲအဲ့ဒါဝိသိကိစ္စလို့ခေါ်တာပါအတန်တရားတွေဖြစ်နေလို့ရှင်အဲ့တန်တရားဟာအတားပဲနိဝရဏ၅ပါးမှာဝိသိကိစ္စဆိုတာနိဝရဏတစ်ပါးပဲဒါလောဘဒေါသကြီးကျယ်ဖြစ်တာမဟုတ်မောဟရဲ့သဘောတွေဝိသိကိစ္စဆိုတာမောဟ မှန်တရားကိုကြာကြာနာနာမသိတာဒိုလောဒိုလောဒိုလောလမ်းစုံလမ်းကွာရောက်တဲ့အခါမှာဘယ်လမ်းသွားမှမသိဟိုလမ်းလိုလိုဟိုလမ်းလိုလိုအဲ့ဒါနဲ့ပဲချိန်ကုန်သွားသွားမယ်သွားတော့လေလမ်းမှားပဲရောက်တာများတာအဲတရားသဘောနဲ့ပတ်သက်လို့อ่ะ တရားနာဖို့ရောတရားအထုတ်ဖို့ရောနှမျိုးသလုံးဟာအရေးကြီးတဲ့ဟိုတရားတိုက်တွေမှာဆိုရင်တရားစစ်ပေးရဓမ္မတရားမစစ်နိုင်တော့တရားသဘောတွေကစစ်ဆေးပြီးတော့တဲ့သွားတာမှန်သွားတယ်စစ်ဆေးမှုမရှိလို့ရှိရင် လွဲနေတာလွဲမှမသိမှားနေတာမှားမှမသိအဲ့လိုဖြစ်တတ်အဲ့ဒါကြောင့်မလို့ဝိပဿနာယောဂီတွေကအထူးဇဉ်ကြီးခံပြီးတော့လေ့လာဖို့လိုတာရိုးရိုးလူနဲ့မတူရိုးလူကတော့ဒါနသီလလောက်လုပ်လိုက်နတ်ပြည်ရောက်တော်ရောပြီးရောပေါ့အဲ့ဒါကတော့ဘယ်လောက်ကြောင်းမဟုတ်ဘူးဒါနတွေပြုသီလတွေဆောက်တည်နတ်ပြည်တော်ရောက်နိုင်တာပဲ နှလုံးသွင်းမှန်ရင်တော့ရောက်မှာပေါ့နှလုံးသွင်းမှန်မှန်ရင်တော့မရောက်ဘူးဝိပဿနာယောဂီကအကုန်လုံးစွန့်လွတ်ထားပြောတရားရှင်တရားတွေလည်းစွန့်လွတ်ထားရတယ်ကာမဂုဏ်လည်းစွန့်လွတ်ထားခြေတုပ်ပစိုးမွေဆွဲကြိုးကဲ့သို့မာနတွေအကုန်လုံးခွာချထားဘယ်ထောင်းထောင်းထောင်းထောင်းနဲ့ဘယ်တရားရခွာချပြီးတော့တကယ်ကို ခြေတုပ်ပဆိုးကဲ့သို့မမာနချထားအဆွဲကျိုးနေတဲ့မွေလိုဒါလေးတွေကတိတ်ရေးကြီးတယ်ဝိပဿနာယောဂီဖြစ်ပြီးတော့ထောင်းနေတော့အဲဝိပဿနာတော့ရမရပါဘူးဗျာဟန်ပဲရှိရဟန်ယောဂီပဲရှိတယ်အကုန်လုံးကမာနကိုချထားပြောဆဲခြင်းလဲဆဲကဲရရင်လဲကဲရဲ့ ဒါသူเจ้าနဲ့သူပဲကိုကဝေကျွေးရှင်ဆမှာပဲကိုလိုကိုကိုစိတ်ချမ်းချမ်းသာသာလုံးနိုင်ရဟာငါပြောတာပဲဟာဖြစ်တာပဲညာဖြစ်တာပဲဆိုဘယ်လိုလုပ်ပြီးတော့စိတ်ကချမ်းသာစိတ်မချမ်းသာတမာတိမရအောင်ခြေတုပ်ပစိုးမွေဆွဲချိုးကဲ့သို့ပညာရှာပမာသူဖုံးစားတရောင်းစားလို့ ရောင်းသားများအကုန်ချထားတာကိုသမီးလောက်ရှိလဲပဲကိုကြီးမကြီးလုံနေမာမနာချတာပညာရှာတဲ့နေရာမှာဒုပညာဟာအထွတ်ဆုံးမြတ်ဆုံးစမှုပညာလက်မှုပညာမျိုးမျိုးပေါ့လေဝိဇ္ဇာသိပ္ပံတတ်ပညာတွေရှာတာတော့မှသရောင်းသားလို့ကျင့်ရတယ် မမနာချပြီးတော့တန်ကြီးခံပြီးတော့ပညာရှာနိုင်မှဒါမှပညာရတယ်အဲ့တို့ပညာအထွတ်ဆုံးအမြတ်ဆုံးပညာဒီဝိပဿနာဉာဏ်ပညာဆရာလေးတွေလက်ညောင်းရင်ချထားစိတ်ချမ်းသာသာနာကြကြာတော့လက်ညောင်းမယ်လက်ညောင်းရင်ချထားဒါလေးချစိတ်ချမ်းသာသာနာအဓိကအာယုံစိုက်ထားဖို့လို့လက်ညောင်းရင်ချထား အာယုံလေးစိုက်ထားအဲ့တော့မမနာချပြီးတော့အပျော်ပါးတွေမလိုက်စားပဲနဲ့တရားဘက်ကိုချိန်ဖြည့်ဟာလောကကံရတာအလုပ်တွေရှိတာဘာလုပ်လို့တရားဘက်ကိုစိတ်ဝင်တာဥပမာဆိုပါတော့လောကီပညာလေ့လာနေတဲ့ပုဂ္ဂိုလ်တွေဟာ အလုပ်တော်လုပ်ရတာပဲ ရောင်းရရှိလဲရောင်းရတာပဲအဲလူဆိုင်ရဆရာနှုတ်မှုလက်မှုတွေလုပ်ရင်လုပ်ရတာပဲပတ်ဆိုင်ရဖို့ဒါပေမဲ့ तू ကဘာလိလာလဲအင်္ဂလိပ်စာလိလာအင်္ဂလိပ်စာစကားပြောတတ်ချင်အဲဘာလို့လို့ဒီဘက်ကိုစိတ်ဝင်စားအင်္ဂလိပ်စကားပြောအင်္ဂလိပ်မင်းနင်းနေကြာတော့ရသွားတာပဲအောင်မြင်သွားတာစိတ်ဝင်စားတာ အဲ့လိုအောင်မြင်သွားတာပေတကမပိတ်ပါဘူးယောဂီတို့အာထုတ်တဲ့ဝိပဿနာကိုစိတ်ဝင်စားနဲ့ကြိုးစားရင်ပေတကပိတ်တယ်တတန်တရားလုံးလဲကောင်းစားချမ်းသာဖို့ကျင်းနေပဲဘာမှပေရင်တွက်เสียမလို့နာမေးเสียမလို့ကျင်းနေပဲကောင်းစားချမ်းသာမှာစိတ်ဝင်စားနေရိုးလေးပြောရင်ဝိပဿနာတရားကိုစိတ်ဝင်စားမယ်ဒါအချင်းချုပ်ပြောလိုက်တာ ပြည့်ပြည့်ဝဝပြောမယ်ဆိုရင်တရားကိုစိတ်ဝင်စားတရားဆိုတော့ဒါနာရောသီလရောသမထရောဝိပဿနာရောအကုန်ပါသွားတယ်ဒါနပြုဖို့အခြေအနေပေးလည်းပဲမလွတ်တမ်းပြုနိုင်ရငါးပြားပဲလှူလှူဆယ်ပြားပဲလှူသူများလှူတာကိုလည်းပဲစိတ်ထဲမှာဝမ်းမြောက်နှုမော့ဒါရုခေါ်နိုင်ရမယ်တန်းနေနေများကုလုံးနိုင်ရသီလနဲ့ပတ်သက်ရင်လည်းသီလလေးစင်ကြယ်တဲ့စင်ကြယ်အောင်ပေါ့ ကြိုးစားဖြစ်ကြဆံမလုံးနဲ့ကြိုးလုံနိုင်သမျှလုံအောင်ပေါ့ထင်းထင်းဆောင်ရှောက်အဲသမထဆိုလည်းပဲကွာတရားနာထားတော့ကျွမ်းကျင်တယ်အထိုးတယ်လေကူစိတ်အားစိုက်เสียမလို့တန့်ပေါ်တာပဲတခါကဲယောဂီတို့ခဏခဏနာထားရတဲ့ညံစိုက်ထားစိတ်ထဲမှာကြောက်သလိုလန့်သလိုဖြစ်ရင်ပါပေါ့ အဲ့ဒါယောဂီတို့ခဏခဏနာထားတော့ဘာမခဲရင်ဟုတ်တော့မလားအဲကြောက်သလိုလန့်သလိုစိတ်ထဲမှာကြောက်တဲ့စိတ်တွေဖြစ်နေဣတိပိသောဘဂဝါထာနမနမုဒ္ဒောဟာသုံးဟုတ်အရဟံဗုဒ္ဓအရဟံဗုဒ္ဓဟာအရှိကြရင်လည်းသမုတ်တွေထောက်ပြီးတင်းစပေါ့ဟဲ့တော့ကြောက်ရင်လန့်ရင်ခုံတော်တန်တရိယဟာကာမရာဂတွေတောင်းကြရင် အဲအတုပအတုပအတုပအတုပဒီပြက်ပုတ်ပွားအတုပဒီပြက်ပုတ်ပွားအတုပယုစုအတုပအတုပအတုပအတုပအတုပအတုပပုတ်ပွားနဲ့အတုပအတုပကာမရာဂတွေရော့သွားဟာစိတ်မကျေနပ်ဘူးဒေါသဖြစ်နေဆိုရင်မေတ္တာပါပါဘုရားအဲသူလည်းပဲဒုက္ခတွေကိုယ်လည်းပဲဒုက္ခတွေပဲအကုန်လုံးဒုက္ခတွေကြမ်းကြမ်းပါချမ်းသာကြပါ မေတ္တာလည်းပွားရမယ်မေတ္တာပွားလို့မရရင်ကံကိုဆင်ញင်ရဘာကိုဆင်ញင်ရမလဲကံကိုဆင်ញင်ရပါပါဗျာ။ဩသူလည်းသူ့တိုင်းနဲ့သူ့ကံပဲကိုလည်းကိုယ်တိုင်းနဲ့ကိုယ်ကံပဲကိုမကျင်တဲ့လို့သူ့ကိုဒေါသဖြစ်နေအာဟုသူများဘူးလားအေးဒေါသကိုမထိန်နိုင်အာဟုသူများမယ်အာဟုသူများရင်ကောင်းကျိုးနဲ့ဆိုးကျိုးပဲဟာများဆိုးကျိုးပါပါဘုရားအဲ့ဒါကြောင့်မလို့သူတိုင်းနဲ့သူကံပဲ ကိုလည်းကိုယ်တိုင်နဲ့ကိုယ်ကံပဲမေတ္တာပွားလို့မရရင်ပြောပါတယ်ဟုတ်လားမေတ္တာပွားလို့ရရင်လည်းပွားလိုက်ပေါ့ပွားလို့မရဘူးမေတ္တာကိုပွားလို့မရဘူးဒေါသဖြစ်နေဩကာမသခါပဲကံသာလင်ကိုယ်ပိုင်ဥစ္စာပဲသူကံသူစီမံမှာပဲကိုယ်ကံလည်းကိုယ်စီမံမှာပဲသွားပြီးဒေါသဖြစ်နေတယ်မလို့တော့သူအကုသိုလ်ကသူစီတယ်မှာလေကိုယ်ကဂျာရမှာသွားပြီးဒေါသဖြစ်နေကိုယ်မှာအကုသိုလ်ဖြစ်တယ် အများသိအောင်တော့မေတ္တာပွားရမယ်ပေါ့ဟုတ်လားဟွန်းဘုဒ္ဓနုတ္တိရဲ့မေတ္တာရဲ့အာသုဘရဲ့နောက်တစ်ခုကဘာကြံသေးလဲဗရဏနုတ္တိကိုဘယ်အချိန်မှပွားသင့်မမာနာတွေထောင်လွှားတဲ့အခါမှာမမာနာဘယ်သူပဲဖြစ်ဖြစ်မမာနာဆိုတာရှိတာပဲယဟန္တာဖြစ်မမာနာ ကုန်တာရှိတယ်ပဲစားတတ်တဲ့လူကစာမာနပစ္စည်းရှိတဲ့လူကပစ္စည်းမာနလှတဲ့လူကလည်းလှတဲ့မာနကြမ်းမာတဲ့လူကလည်းကြမ်းမာတဲ့မာနဘ ഹു တုဒ္ဒရှိတဲ့ဘ ഹു တုဒ္ဒမာနအာနှုံးမှုလက်မှုတတ်တဲ့လူကလည်းငါတတ်တဲ့ဒီကောင်တွေလည်းကဘာမှတတ်တာမဟုတ်ဘူးဆိုတော့မာနအဆုံးနေတာပဲမာနတွေကတော့အဲ့ဒါဆိုပါပွားမယ်အေးမရဏနုတ္တိလို့ခေါ်တဲ့သေခြင်းတရားဘွားမင်းမာနကြီးမနေနဲ့မင်းအချိန်မရွေးသေနိုင်တယ် မင်းဘာမှမညံဖုန်ညံရတာမဟုတ်ဘဲနဲ့လက်ကားထောင်ထောင်ထောင်လုံးမင်းမာနာကြီးနေပဲရောက်သွားမယ်ကိုယ့်ကိုဆုံးမှာဟုတ်လားမှန်ပါဗျာဒါပဲနဲ့ तू ကမာနတစ်ခုတည်းမဟုတ်သေခြင်းတရားကိုပွားများရဲ့စိတ်ကုန်းစိတ်မြတ်တွေအများကြီးဖြစ်တယ်အနိစ္စသဘောလည်းသိတာပဲဒုက္ခသဘောလည်းပါလာတာပဲအနတ္တသဘောလည်းပါလာတာတရားအောင်မယ်တရားအောင်မယ်တရားအောင်မယ်တရားအောင်မယ် စေခြင်းတရားကိုပွားများပါများရဲ့အကုသိုလ်တွေလှုပ်ချင်မအောင်ပါကုသိုလ်တွေကြတော့ကုသိုလ်တွေကြတော့ပိုကြိုးစားခြင်းတယ်ကုသိုလ်တွေကြတော့လေဘာမသေးခင်ကုသိုလ်ကလှုပ်မှာလေတေသွားတော့ဘယ်လိုလှုပ်ဟုတ်တယ်မလားအေးအဲ့တော့ကိုယ်ကဲတင်မဲ့ကဲတင်ရှင်အစစ်ဟာဟိုကောင်းငင်မှာမဟုတ်ဘူးကိုယ်နှလုံးသားတွေကဒါနသီလဘာဝနာကိုယ်ကဲတင်ရှင်မဲ့နော်ရောရီ အဲ့တော့ဟာကုသိုလ်ကောင်းမှုတွေမြန်မြန်လုပ်မှာပဲအချိန်မရွေးလုပ်နိုင်တဲ့ကုသိုလ်ကဘာပါလဲဘာဝနာတရားအချိန်မရွေးလုပ်နိုင်တဲ့ကုသိုလ်ကဘာပါလဲဒါနဆိုတာအလှကံပုဂ္ဂိုလ်ရှာသေးတယ်လူပေါ်ဝိတ္ထုလည်းကိုယ်မှာရှိအောင်မှဟုတ်တယ်မလား အဲသီလဆိုတာလည်းပဲထိန်းတော့ထိန်းတာပဲပေါ့ရင်ပေါ့ကျိုးရင်ကျိုးတာပဲရဟနာမှာမဟုတ်တာဘူးဗျဟုတ်လားပြဘာဝနာကြတော့ပတ်သက်ကုန်နေရလည်းမလို့ဘလူမှရှာနေရလည်းမလို့ကိုယ့်ကိုတယောက်တည်းနေလဲပွားလွယ်ရတယ်အများနဲ့လဲပွားလွယ်ရတယ်ဘယ်ချိန်မှဆိုပွားလွယ်ရဆွန်းဆိုင်ရင်လဲပွားလို့မရဘူးလားမရပါဘူးဟာပေါ်ပါသွားရင်လည်းပဲမရပါဘူးအိတ်ခံနေလည်းပဲမရပါဘူးဒေနိုးလည်းပဲမရပါဘူး လမ်းသွားရင်လည်းပဲအဲအခုဘုရားဘာသာအမိခံမင်းနဲ့ဘာဝနာလွတ်နေတာတွေအများကြီးပဲကမ္ဘာလောကမှာလေဒီများတွေလွတ်တာတော့မတတ်နိုင်ဘူးဗောယောဂီတို့ကဝိပဿနာယောဂီအမိခံထားရဲ့ဘာဝနာအလွတ်မခံနဲ့ကိုယ်မှလှူတရားမရှိလို့မလှူနိုင်တာထားဒီများတွေကတော့လှူနိုင်တယ်ကိုယ်ကမလှူနိုင်ဘူးဝန်မနိုင်နဲ့ဒီများလှူတာသာဓုခေါ်လိုက်ရတယ်အလှူကိုသာဓုခေါ်ရင်ကုသိုလ်ရတယ် အဲ့ဒီအလှူတိုင်းကုသိုလ်ရအားငယ်စရာမလိုဘူးဟုတ်လားသီလနဲ့ဘာဝနာကြတော့လုံမာရတယ်ဒါရုခေါ်လို့မရဘူးယောဂီတွေ၈ပါးသီလဟောသူများဒါရုဒါရုခေါ်အောင်နဲ့သူ၈ပါးသီလကုသိုလ်ရပါယောဂီတွေဝိပဿနာဟောသူများဒါရုဒါရုခေါ်အောင်နဲ့ရပါမရဘူးဒါနကိုပဲဒါရုခေါ်လို့ရသီလနဲ့ဘာဝနာကိုဒါရုခေါ်လို့မရဘူးကိုလုံးမှာကိုရတဲ့တရားသီလနဲ့ဘာဝနာလေး အဲ့တော့ကိုယ်ကသူများလိုအများစားမလှူနိုင်တော့လဲအားမငယ်နဲ့ဒီလားတွေစင်ကြအောင်လို့လုပ်တာပဲကျမ်းမကြီးမကောင်းတော့ညဘက်စားရတယ်ဆေးတော့ရတယ်ဒီလိုရှိတယ်မလားအသက်ကြီးလာတော့ဖောက်လာတာ哦ခန္ဓာကိုယ်ကြီးကဒါတမင်သက်သက်လောလဲပြီးတော့စားတာမဟုတ်ဘူးဆေးတော့ရင်အစာလေးလည်းပါအောင်မအောင်ဟုတ်လားအဲ့တော့ဒီလားလည်းပဲအဲ့လိုပဲထိုက်လျောက်ပြတ်တာလည်းရှိတာပဲတလုံးညုံအောင်တော့ကြိုးစားမှာပေါ့ဘာရေးကြီးလဲဆိုတော့ ဟေးဘာဝနာပြင်းတဲ့လူတော့မရဘူးဗျာပြင်းတာနဲ့ပြင်းတာဘယ်ဟာပုံဆိုးဟဲ့ပြင်းရင်ဖះမကယ်နိုင်ဖြင်းတဲ့သူကိုကယ်နိုင်တယ်ဟာဒီတလုံးနာမလားတလုံးနာမလားနှစ်ခါပြောနှစ်ခါမြန်သုံးခါပြောသုံးခါမြန်လေးခါပြောလေးခါမြန်ငါးခါပြောနောက်နားလဲသွားတာဖြင်းတဲ့သူကနားထောင်မှများကြိုးစားပါများရင်လူတော်ဖြစ်လာတာ ပြင်းတဲ့သူကတော့ဘလို့မှမတတ်နိုင်ဘူးကိုသောင်းနဲ့လည်းမတတ်နိုင်ဘူးယဟန္တာကြီးတွေလည်းမတတ်နိုင်ဘူးပြင်းနေတာဟောတကားနေပြင်းနေတာပဲပြင်းတာနဲ့ဘာနဲ့တွဲရင်ကောင်းပြင်းတာနဲ့ဘာနဲ့တွဲရင်နိစ္စပေါ်ဆာပေါ်ဆာတဲ့သူများဟာမြဲတမ်းပြင်းတယ်ပေါ်ပေါ်ဆာဆာဘာဖြစ်ဖြစ်ပေါ်ပေါ်ဆာဆာဘာမှလေးလေးနက်နက်မရှိဘူး ဘယ်တော့မှမညံဖုံညာမရမဲ့ပုံကိုလို့ခေါ်တယ်အဲ့ဒါမှတ်ထားလူထဲမှာဆိုရင်လဲတကယ်ထူးကျော်တဲ့ဆရာဝန်ကြီးတို့အင်ဂျင်နီယာတို့ဗိုလ်ချုပ်ကြီးတို့ခေါင်းဆောင်မဖြစ်နိုင်လူဖြစ်မဲ့ဖြစ်မှာပေါ့ဆတာလေဟုတ်လားတရားသဘောကြည့်ပါလားပေါ်ဆတဲ့သူများတာဘလောက်ပဲအပေါအောင်ပြောပြောပေါ်ဆဆသွားလည်းအမှတ်မပါဘူးစားလည်းအမှတ်မပါဘူးခဏခဏပြောရတာပဲဟောတိုင်းပြောရတာပဲဟုတ်တယ်မလား ဘာအဲ့ဒါပြောတာဟာယောဂီတို့ဘာအတွက်ပြောတာပါဒုက္ခမှလွတ်စေခြင်းလို့ယောဂကြီးကဒုက္ခတွေများဘူးလားများပါဗျာဟဲ့ပလိပလာပြောအောင်နဲ့ဒုက္ခမလွတ်ဘူးဗျပလိပလာဆိုတာယောက်ျားနဲ့မိန်းမတွေပြောနေပလိပလာမရှိတယ်မင်းဘာအငယ်စရာလို့လဲဆိုအဲ့ဒါပလိပလာပြောတော့မလားအဲ့ဒါယောက်ျောက်အားကိုးလို့ရပါမရပါဘူးတကယ်ဖြစ်လာရင်အားကိုးလို့မရဘူး ခဏတစ်ဖြုတ်ပဲတကယ်ကင်းစာတွေဖြစ်လာတယ်တကယ်ယောဂတွေဖြစ်လာယောက်ျားနဲ့မိန်းမတယောက်တယောက်အားကိုးလို့ရရဲ့မရဘူးအဖေနဲ့သားသမီးတွေအားကိုးလို့ရရဲ့ကိုယ်တိုင်နဲ့ကိုယ်ကံသွားတာပဲမလားကိုတော့ကိုညီတာပဲကောင်းအောင်ရှင်အောင်လုပ်လို့မရအောင်သူကံသိမဲ့ကံပါလားသိတာပဲမလားအေးနောင်တန်ခုဘွားတော်ကဲတင်လို့မရရင်နောင်တန်သလားလိုက်လို့ရပါမရပါဘူးအဲကဲမဘယ်လိုကဲမလဲ အေးဒါနသီလဘာဝနာအဲ့ဒီမှာအချုပ်ကဘာလို့လဲဘာဝနာအေးဘာဝနာကိုယောဂီတို့အလေးနဲ့ထားကြလို့ပြောတာနော်ဟုတ်တရားနာရပဲထဲမှာပါအေးတရားနာတော့မှအာထုတ်ခြင်းစိတ်ပေါ်လာဘာဝနာပစ္စကုံနေရလည်းမလို့ဘလူမှစောင့်နေရလည်းမလို့မပြင်းလို့ရှင်ဘာဝနာကုသိုလ်ဟာအိပ်ပျော်တဲ့အချိန်အလွဲလို့ကြံတဲ့အချိန်အကုန်ရတယ် ပတ်သက်ကုန်နေရမလို့အပြင်းတဲ့လူကတော့မရဘူးပြင်းတဲ့လူကတော့လူပဲဖြစ်ဖြစ်လူပြိုကြီးပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်သီလရှင်ပဲလူပြင်းကတော့ဘယ်တော့မှမရဘူးပြင်းတာဘုံနဲ့တွဲနေလဲအဲသူကပထမပြင်းတာမဟုတ်ဘူးပေါ့ဆာအိတ်ပြောနေတာမဟုတ်ဘူးငူးငောင်းနေတာမဟုတ်ဘူးအဲအိတ်နေတာလည်းမဟုတ်ဘူးသွားလာနေတာပဲသူလိုကိုလိုပဲလောက်ကင်နေတာပဲ ဒါပေမဲ့ပေါ့ပေါ့ဆားဆားပဲတရားအရေးကြီးတယ်အဖမရအရေးကြီးတယ်ဘလောက်ပြောပြောဘလောက်ကြားကြားပေါ့ဆားဆားပဲတို့တသံတရားလုံးကပေါ့ဆားတဲ့ဝါသနာပါလာတာနော်ဟာယောဂီတို့သေချာသတိထားကြသူသူကိုကိုဦးဇင်းတို့လည်းအတူတူပဲပေါ့ပေါ့ဆားဆားပဲဖရာတရားတွေသူများဟောနေဦးဇင်းတို့လည်းသူများဟောနေစာပေတွေနဲ့ကိုကိုယ်တိုင်ကြတော့ပေါ့တာများတယ်ဘာလို့ဆိုတော့အိတ်မပြောမချင်းမှန်မှာလေ အိယာတဲ့ရောက်သွားတဲ့စိတ်ကူးရင်းနေတယ်ဆိုတာပောဆရာမရောက်ဘူးလားဟေးကိုယ့်အပြစ်ကိုသိရမယ်နော်ဟဲ့သူများအပြစ်တယ်ကိုယ့်အပြစ်ကိုသိရအပေါ်ပါသွားရင်လည်းပဲမှတ်လို့မရဘူးလားအဲစိတ်ကူးရင်းနေလို့ရှိရင်အဲပောဆရာပဲလူပြင်းတဲ့အတူတူပဲပြင်းတဲ့သူကအာမထုတ်ဘူးလေဟုတ်တယ်မလားပြင်းတဲ့သူကအာမထုတ်ဘူးအိတ်နေတယ်အပေါ်ဆရာတဲ့သူလည်းဒီတိုင်းပဲအိတ်တော့အိတ်နေတာမဟုတ်သွားနာ သွားလာနေသူလိုကိုလိုပဲလောက်ကိုင်းနေတာပဲအဲသူ့မှာလေးလေးနက်နက်မရှိဘူးတရားစာလိုပြောရင်ဂမ်ဘီရစိန်တကံမရှိဘူးပေါ့လေးလေးနက်နက်နက်နက်နဲနဲစဉ်းစားတဲ့စိတ်မရှိဘူးဘာစိတ်မျိုးလဲဆိုလူဖို့တွေလူဖြင်းနေတဲ့စိတ်မျိုးစားတော့ပြီးတာပဲကွာကိုလိုချင်တာရပြီးတာပဲဘောဘောဆားဆားပဲနေတယ်ယောဂီတို့တရားရသိခြင်းလို့ပြောနေတယ် ပါဠိတွေအင်္ဂလိပ်စာတွေတတ်မှာမဟုတ်ဘူးလေးလေးနက်နက်နှလုံးသွင်းရင်မင်းတို့တရားရတယ်အကုန်လုံးလေးလေးနက်နက်နဲ့အချိန်တိုင်းအချိန်တိုင်းဟာသိနိုင်တယ်သိနိုင်ဘူးလားရောသိနိုင်အဲ့ဒါကိုလေးလေးနက်နက်နှလုံးသွင်းကြည့်ပါဘောဘောဆာဆာနေနိုင်မမနေနိုင်ဘူးအဲ့လိုနှလုံးမသွင်းလို့ပေါ်ဆတာဒါလိုပဲစာဝန်ရေးနဲ့အချိန်ကုန်ကိလေသာနဲ့အချိန်ကုန် တနေ့လည်းပဲဝိပဿနာတစ်ချိန်မှအာမထုတ်လိုက်ရနောက်တနေ့လည်းတစ်ချိန်မှအာမထုတ်လိုက်ရတလလည်းမထုတ်တဝါတွင်လုံးဘာမှကြာနာအာမထုတ်လိုက်ရဘာဖြစ်တာလဲအဲ့ဒါကိုပြစ်ကိုကိုမြင်အောင်ကြည့်ကြဟုတ်လားအဲကိုတိုင်းနဲ့ကိုကံပဲကိုမလုပ်ကိုမရဘူးပဲမရရင်ကိုအပယ်သွားဘယ်လို့မှတားလို့မရဘယ်ရောက်သွားကမှတိရစ္ဆာန်ဖြစ်သွားကမှလုံးကြပါအောင်ဆိုရပါတော့ အဲအမြပေးကိုလည်းတာရုမခေါ်နိုင်တော့ပိဋ္ဌာတိုင်းလည်းတာရုခေါ်နိုင်တာမဟုတ်ဘူးပိဋ္ဌာမှာလည်းတာရုခေါ်နိုင်တဲ့ပိဋ္ဌာတစ်မျိုးပဲရှိတယ်ပိဋ္ဌာဖြစ်တိုင်းတာရုခေါ်နိုင်တာမဟုတ်ဘူးတချို့ပိဋ္ဌာတွေတာရုခေါ်နိုင်တယ်အနိုင်ကျင့်ခံလောကကြီးအံ့ဩဖို့ကောင်းတယ်နော်ရောယူတရေတွေမှာအကြီးကြီးတွေရှိတယ်ဓာတုခေါ်ခြင်းနဲ့ဟိုကသူ့ဆွေမျိုးတွေကအမြောက်မခေါ်နဲ့လှောက်တော့မလှုပ်ရဘူးကောင်းကြီးတွေတို့ကကြီးတွေကို မင်းမခေါ်နဲ့သွားဟိုဘက်ကိုသွားရတယ်အဲလူဘဝတော့ကပော့ဆတဲ့ကောင်တွေခံရတာပေါ့ဗျလူဘဝတော့ကကုသိုလ်ကကြာနာမလို့တော့တရေဖြစ်တာတော့မှအစုပ်ပလုတ်တရေဖြစ်တယ်ဟုတ်တယ်မလားအစုပ်ပလုတ်တရေဖြစ်တော့ကိုယ်တိုင်နိုင်တဲ့ကောင်ကြီးတွေအကြီးကြီးတွေပဲတခါလေစကားတော်မပြောဘူးလက်ညှိုးနဲ့ထိုးထားဒါဦးဇင်းတို့ဖရာတော်တော့ဘုဟုတုဒ္ဒရီရတာဟုတ်လားအုတ်တွေပါတွေတဲခြင်းနဲ့ဖရာတဲတယ်လက်ညှိုးထိုးထား လှုပ်တော့မလှုပ်ရဘူးအုတ်တဲကျင်တာမတဲနိုင်ဘူးခုလိုညာဘက်ဆိုရင်တဲကြတယ်အမနုဿတွေလေလူမဟုတ်တဲ့ပုံကိုယ်တွေညာဘက်ဆိုလို့ရှိရင်လူတွေကုံနာပြီတဲတွေတဲအုတ်တွေတဲလို့ရှိတယ်လူတွေကမမြင်ရတာဒါကြောင့်တို့ဖရာတသူတိတ်မကြဘူးခဏလေးပြီးသွားတာမလို့လားခဏလေးခဏလေးပြီးသွားတာဒါတထေးကြီးဖြစ်နေလို့မဟုတ်ဘူးအဲ့လိုလို့ဘေးကဝိုင်းဝန်းကူညီတာတွေရှိတယ်အဲ့လို तू ကကုသိုလ်လိုချင်လို့တေသွားတယ် လာတယ်တယ်မလို့လားတယ်ရင်သူကုသိုလ်ရမှာသူ့မနာလို့ဘူးတရေအချင်းချင်းမနာလို့ဘူးကုသိုလ်ရပန်သူ့ရဲ့တာဝါမယ်လေကညိုးထိုးထားတယ်သွားသွားခါထောက်ပြီးကြည့်နေလိုက်ရှေ့မတို့ရတော့မတက်ရပြီအဲ့မှာနေရအုပ်လာမတက်ရဘူးဘယ်တော့ကြောက်ဖို့ကောင်းလားဟုတ်လားအေးဒါတွေတို့စာအုပ်ထက်မှတွေ့တာမဟုတ်ဘူးလက်တွေ့တွေ့တဲ့အခါမှာတွေ့ကြုံလေးတွေကိုမတွေ့တော့လည်းပဲတွေ့တဲ့သူတွေပြောပြတာတွေ တွေ့ကြုံလေးတွေမှာဖျားတဲနေနဲ့သေသွားတာတွေလည်းရှိတယ်အဲပထမဝေယဝဆလို့ဝေယဝဆလို့ဘလို့ဘလို့ဘလို့ဖြစ်ပြီးသေသွားလားမသိဘူးယန္တိပါတွေဖြစ်ပြီးသေရောအဲအဲ့လိုရောက်လာရောက်လာလည်းမလှုပ်ရဘူးအုံဝင်တယ်မသေးရဘူးနိုင်တဲ့သူကခါထောက်ကြည့်နေတယ်ရှေ့မလို့ရဘူးအဲတော့မှတရားသိတဲ့အခါကျတော့မှမင်းဘာမှမလုပ်နဲ့လွတ်ပေးလိုက်သွားဆိုတော့မှဝင်တယ်ဟောကောင်းထွက်သွားသူ့တဲ့နိုင်တာဟုတ်လား အဲ့တော့ပိဋ္ဌာဖြစ်တိုင်းသာဓုခေါ်ရတာမဟုတ်ဘူးအချို့ကြတော့လည်းပဲသာဓုခေါ်မဲ့အချိန်အခါမှာသူ့ဆွေမျိုးတွေကအမျှဝေတော့မယ်ဆိုရင်ခေါ်သွားတယ်တခါတည်းဟိုးတောတွေတောင်တွေတဲ့ဟိုတခါတည်းအတင်းဆွဲခေါ်သွားတာပါသွားအဲပိဋ္ဌာတွေမှလည်းဘယုတ်ဒုက္ခတွေရှိတယ်ဟလားအေးအဲ့ဒါကြောင့်မလို့အခုဘာပြောနေတာလဲအရေးကြီးတာပြောနေတယ်မပေါ်မစားဘူးပေါ်ပေါ်စားတာမသွေးကြနဲ့လူဘဝဟာအမတန်ရခဲ့တယ်နော် အဲလူဘဝမှာကုသိုလ်တွေအများကြီးလုပ်လို့ရတယ်ဘောဘောဆာသာအဲ့ဘက်တွေးလို့ကုသိုလ်နည်းသွားပြီဟိုဘက်ရောက်သွားသူများအနိုင်ကျင့်တာခံရမယ်နော်လူဘဝမှာလည်းပဲအနိုင်ကျင့်တာတွေမရှိဘူးလားဗျာအများကြီးပဲအများကြီးပဲတို့ဒီနေရာလေးမှာကွက်မကြည့်နဲ့အများကြီးပဲအနိုင်ကျင့်ခံနေရတာလူမဲနိုင်ငံတွေဟိုဘက်တွေနိုင်ငံတွေဟိုတုန်းကအရင်ရှင်ခေတ်တုန်းကလည်းအရင်ရှင်ကြီးတွေကအနိုင်ကျင့်ဟာအမျိုးမျိုးပဲသူခေတ်ဆက်ဆက်ပဲစာသင်မှုတဲ့လူတွေသိတာပဲ ညာရောနေရောအလုပ်လုပ်ရတယ်လူတွေဟာတရိษံတွေလို့လုပ်ရတယ်ဘေးနာဓာတွေလှန်တွေတနတ်တွေနဲ့စောက်လုပ်မသေးတောင်ခိုင်းပြတာပဲတနေ့လုံးလုပ်ရတနေ့လုံးလုပ်တညာလုံးလုပ်ဒီမှာဒီမှာကိုလိုနီခက်တယ်ဟာယူပါလားဒီမှာတန်လန်းနေရထန်းလန်းနေဖောက်တာဒါလိုပဲခိုင်းတာပဲနိုင်ကျက်ခံရတာပဲမလားမှန်ပါပါဘုရားအဲသူများပြက်လားကိုပြက်လားကိုပြက်ပါဘုရားကုသိုလ်နဲတာကိုဗျ ကုသိုလ်နဲ့တော့အနိုင်ကျင့်ခံရတာဘာဖြစ်လို့ကုသိုလ်နဲ့ပါလဲပေါ်စားလို့ပေါ်စားလို့တရားမနာခြင်းမှုတရားအမထုတ်ခြင်းမှုကုသိုလ်မလုပ်ခြင်းမှုဟေလာဝါလာဟေလာဝါလာနဲ့အချိန်ကုန်တဲ့ပုံကိုယ်တွေအဲ့ဒါနိုင်ကျင့်ခံရမှာခွေးဖြစ်တော်မှာခွေးကျင့်နိုင်ကျင့်တာမရှိဘူးလားခွေးတော်မှာခွေးဝဲသားဖြစ်ရတယ်အနိုင်ကျင့်ခံရတယ်တထိတ်ရင်ခွေးတွေဝတ်တုံနေတာပဲလူတော်ပြန်ကြောက်ရတယ်ဟုတ်တယ်မလား အဲသူတို့ခြံထဲသွားဝင်အကုန်ကြိုက်တတ်ပြန်မှာခွေးတော်မှပဲအနိုင်ကျင့်ခါရတယ်ကျန်တာတွေတော့ပြောမနေနဲ့တော့အဲ့ဒါကုသိုလ်နဲ့လို့မလားအဲ့ဒါကုသိုလ်နဲ့ပြီးဘာများပါအေးအဲ့ဒါဘာဖြစ်လို့ပါလဲပေါ်စားတော့မိလျော့မိလျော့ပေါ်စားပေါ်စားမိလျော့အပြန်လန်ကျေးဇူးပြုမိလျော့တယ်တဲ့အဓိကဘာမေ့မယ်ထင်လျော့ ဘာဝနာကိုမေ့တယ်မူယူနေတဲ့ပုံကိုယ်လေးလည်းလှူတာပဲယောဂီတို့ဘိန်းသားတွေလည်းလှူတာပဲဖြတ်သက်လန်စားသမားတွေလည်းလှူတဲ့အခါလှူတာပဲဒါပေမဲ့များသောဖြင့်ဗာမိတ်ဘာဝနာပါဘုရားအဲယောဂီတို့အရေးကြီးတာကိုပေါ်သိကြလို့ပြောရတာဟုတ်လားအဲအကုသိုလ်လှူတာလှူတာပဲဓမြတိုက်တဲ့လူလည်းလှူတာပဲတခိုးလည်းလှူတာပဲသူဟာနဲ့သူလှူကြလားလှုပ်ကြကြင်ကြတာ လူတာကောင်းပါတယ်ဘယ်လိုပဲလူလူဒါပဲနဲ့ဘာအိုမေ့နာများလဲယောဂီတို့လည်းမေ့နေမယ်ဆိုဘာထူးလဲဗျသူများတွေကကိုယ်တောင်လှူနိုင်သေးတယ်ဒေါ်လာတွေတန်းနဲ့ချီလှူနာဟုတ်လားအများကြီးလှူနိုင်တယ်ကိုလူတာနည်းနည်းလေးထောင်လောက်တောင်းလောက်လှူနိုင်တာအဲ့တော့တို့ကဘာအရေးကြီးလဲအေးအဲ့ဒါငါတို့ကသာမတတ်လို့ပါဠိမရလို့မဆိုင်ဘူးအားငယ်စရာမလိုဘူး တို့လည်းအားထုတ်လာတာပဲကြကြနာနာမတတ်ပါဘူးအင်္ဂလိပ်လိုလည်းကြကြနာမတတ်ဘူးပါဠိလည်းမတတ်ဘူးဒါပေမဲ့အားထုတ်တော့လုပ်ငန်းကိုကိုလှုပ်တဲ့လောက်ထိုက်လျောက်သဘောပေါက်တယ်လှုပ်ဖြစ်ဖို့အရေးကြီးတယ်ယောဂီတို့ဟုတ်လားအဲလှုပ်ဖြစ်ဖို့ရိတ်တာဝယ်မှမဟုတ်ဘူးယောဂီတို့အခုနေရင်ထိုင်ရင်အခုကြောင်းမှာကို့မှာဒီဝေယဝဆလေးနည်းနည်းလေးပဲရှိတယ်လေးလေးစားစားနဲ့ဆိုရင် အမြဲတမ်းလုပ်လို့ရတယ်ပော့ဆလို့မလုပ်ဖြစ်တာဟုတ်တယ်မလားမှန်ပါ မင်းချင်လည်းလုံးလို့မရဘူးလားမရပါဘူးဝိပဿနာမပွားနိုင်ရင်အာသမထတော်ပွားဖို့အခြေအနေမပေးရင်ဝေယအောင်မနာယအောင်မတေယအောင်မဝေယအောင်မနာယအောင်မတေယအောင်မထမင်းချင်ဟင်းချင်ပွားလို့မရဘူးလားဗျာအဲ့ဒါတွေဟာအထင်မသေးနဲ့ဗျအဲ့ဒါတွေဟာမြတ်စွာဘုရားဟောတာတွေအင်္ဂုတ်ထိုးတို့မစ္စည်းမအနိကေတို့မှာနိဗ္ဗာန်ရောက်ကြောင်းတရားတွေ နေသတင်ညာဒုက္ခတင်ညာအနတ္တတင်ညာအတုပတင်ညာမရဏတင်ညာအာဟာရပရိကူလတင်ညာသဗ္ဗလောကေနဘိရတိတင်ညာခုနှစ်ပါးလေရောရလို့ခုနှစ်ပါးမှမမေ့နေပါနေသဒုက္ခအနတ္တတော့မရဘူးလားဗျာအဲ့ဒါကိုထက်ခထက်ခနှလုံးသွင်းရဝိုင်းလာရင်နိုင်နေထိုင်အိသဒုက္ခအနတ္တအိသဒုက္ခချက်ချင်းကြီးတော့ကြာနာမသိတီတီပွားပွားပါများလို့ရှိရင်သဘောပေါက်လာ တို့ဓမ္မဆိုရင်စိုက်ပျိုးရေးနယ်ပယ်ပေါ့ဘယ်တစ်ပင်အကြောင်းတော့ဟိုပါရဂူဒီလိုဘယ်သိမလဲဘာဒတ်တွေဘာဒတ်တွေဘာဒတ်တွေဘယ်မသိသိသိသိစိုက်ပျိုးရေးကြိုးသားပြီးတာစိုက် သူ့ဟာနဲ့သူအကျိုးပေးတာဟုတ်တယ်မလားဘယ်ကွန်းမှာဘာဒတ်တွေပါတယ်ဘယ်သိမလဲခြံသမားတွေဘာဒတ်ပါပါမပါပါကွန်းများများရပတ်ဆက်ရတာပဲဒါပဲမလားအေးအဲ့ဒီလိုပဲ အသေးစိတ်တွေမသိတော့လည်းပဲကိုယ့်အလုတ်ကပွားများဖြစ်ဖို့အရေးကြီးတယ် ဘာဖြစ်စေခြင်းလို့ယောဂီတို့ဝါများစေခြင်းလို့သွားလည်းအမှတ်ပါဝိပဿနာမှန်တယ်သမထအရဟံဘုဒ္ဓအရဟံဘုဒ္ဓအရဟံဘုဒ္ဓအရဟံဘုဒ္ဓအရဟံဘုဒ္ဓလို့သွားသာရတော့တယ်လည်းအမှတ်ပါမယ်အရဟံဘုဒ္ဓအရဟံဘုဒ္ဓအရဟံဘုဒ္ဓဝိပဿနာမရရင်သမထသမထမှမရလို့ရှင်ပြောဆိုဆက်ဆံနေဝေအောင်မနိုင်အောင်မသိအောင်မနေသဒုက္ခအနတ္တဒီလောက်ကလေးတော့ပွားအဲ့လိုပွားများပါများတော့ ယောဂီတို့ညာဆိုင်တာဘာအကောင်းအဲ့ဒါအရေးကြီးတာအဲ့ဒါပိဋကသုံးပုံရဲ့အချုပ်ဟာတမာတတိပဲဘယ်ပိဋကသုံးပုံဆောင်လို့အကုန်ဘယ်သိမလဲဗျနိကေ9ရက်ကိုဘယ်သိမလဲပြေကြီးဆက်တော့တော့အကုန်မသိနိုင်ဘူးအချုပ်ကအဲ့တတိပဲတတိရှိတဲ့သူကနောက်မညံဖုန်ညာရတာပါဠိလိုမပြောတတ်ဘူးဉာဏ်စဉ်16ပါးကိုရရနာမပြောတတ်ဘူးမပြောတတ်ပြောတတ်ပြောတတ် မညံဖုံညံရပြီဖလသမပေါက်ဝင်သားလို့ရတယ်ရောကြီးတို့ဒီဘဝမှာကိုရနိုင်တယ်ဘာအဓိကပါလဲတမ္မာတတိသာတရိယသမိတရိယဒါတွေမဟုတ်ဘူးနော်အဲစီပွားရေးတရိယနိုင်ငံရေးတရိယဘာဖြစ်တယ်ညာပဲအဲ့ဒါနဲ့မဆိုင်ဘူးအဲ့ဒါတမ္မာတတိတွေမဟုတ်ဘူးအဲ့ဒါတွေမောဟတွေတမ္မာတတိဆိုတာကာယဝေဒနာစိတ်ဓာတ်ဓမ္မဝိုင်းလာရင် ရှုမှတ်နေရမယ်လှုပ်ရှားတာတွေမာတာတွေပြော့တာတွေပူတာတွေအေးတာတွေကျင်တာတွေထုံတာတွေစူးတာတွေအောင့်တာတွေဆင်းရဲတာတွေချမ်းသာတာတွေစိတ်ကူးတာတွေစဉ်းစားတာတွေလောဘဖြစ်တာတွေဒေါသဖြစ်တာတွေခန္ဓာကိုယ်မှာဖြစ်တိုင်းဖြစ်တိုင်းသိအောင်ဝိပဿနာရှုရတာယောဂီတို့ဝိပဿနာဆိုတာကိုယ်အကြောင်းကိုသိအောင် လုပ်တာဝိပဿနာပဲကိုယ်အကြောင်းဆိုတာဘာအကြောင်းဖြစ်မှထင်လဲ အဲရုပ်တံရုပ်တည်းလဲလှုပ်ရှားလိုက်တော်ကြမာလိုက်တော်ကြပြောလိုက်တော်ကြအေးလိုက်တော်ကြပူးလိုက်တော်ကြရားလိုက်ဟာဒါတွေသိဒါပဲခလေးလေးတောင်သိတာပဲခလေးသိတာသွားပြောနေခလေးကဘာမှနားလဲတာမဟုတ်ရရင်သူကုတ်မယ်ပူရင်လည်းပဲအော်မယ်အဲ့ဒီအသိမျိုးနဲ့မညံဖုန်ညံရပါမရပါဘူးခင်ဗျာဟာအဲ့ဒါကတော့လူရိုင်းနေလဲသိတာယောဂီတို့သိတယ်ဆိုတာကအဲ့ဒီပူတာအေးတာကိုစိုက်မှတ်တဲ့အခါကျတော့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 ဒီတိုင်းပဂတိကြည့်ရင်တော့ယောက်ျားတွေမိန်းမတွေပေါ့တတိအားကောင်းလာတဲ့အခါမှာပဂတိမျက်စိကိုမှိတ်ပြီးတော့ညံမျက်စိနဲ့ကြည့်လိုက်တဲ့အခါခေါင်းကားခြေလည်းမရှိတော့ဘူးယောက်ျားမိန်းမလည်းမရှိတော့ဘူးလှုပ်ရှားတဲ့သဘောလေးရဲ့သိတဲ့သဘောမသိတဲ့သဘောလေးရဲ့ပူတဲ့သဘောလေးရဲ့မသိတဲ့သဘောလေးရဲ့မြင်တဲ့သဘောလေးရဲ့မသိတဲ့သဘောလေးရဲ့ဒီလိုမလားအဲ့ဒီလိုအသိတွေသိလာတော့လူတမန်နတ်တမန်တွေမသိတဲ့ အသိဉာဏ်ပညာဖြစ်လာတယ်ယောဂီတို့လူတမန်နတ်တမန်သိတာယောက်ျားမိန်းမပဲသိတယ်လေယောယောက်ျားပဲဒါမိန်းမပဲဟာဒါတော့ခွေးပဲဒါတော့နွားပဲဒါတော့လူပဲဟာဟာဒါတော့အယုတ်တွေမှာဒါနတ်တွေပဲဒါလူတမန်နတ်တမန်သိတယ်အသိသန္တရာလယ်မဲ့အသိနိဗ္ဗာန်ရောက်မဲ့အသိမဟုတ်ဘူးအဲ့ဒါနိဗ္ဗာန်ရောက်မဲ့အသိကယောက်ျားမိန်းမမရှိဘူးပရမတ်နဲ့ရောက်သွားပြီလေ အဲစာပေရတော့ရေးထားတာပဲယောက်ျားမိန်းမဖြူယုံနာမဲဆိုတာစာထဲမှာတော့သိကြတာတကယ်သိဖို့ပြောတာဟုတ်လားတကယ်သိဖို့ကရှုမှတ်မှသိတယ်မရှုမှတ်ရင်တကယ်မသိဘူးသူများပြောလို့သာခေါင်းညင်ရတယ်ဩကိုယ့်တဲ့တတ်တဲ့သူပြောတော့ဟုတ်မှာပေါ့อืมကိုယ့်တဲ့တတ်တဲ့ဆရာတော်ကြီးတွေပြောထားတာပဲဟုတ်မှာပေါ့အဲတကယ်သိတာမဟုတ်ဘူးတကယ်သိတာကရှုမှတ်တော့မှဩရှုခံရတဲ့သဘောပဲရှုဉဏ်ကလည်းပဲဟုတ်ပါဘူး ဩသဘောတွေသူသဘောသူဆောင်းနေတာမလားအဲသူသဘောသူဆောင်းနေတာဓာတ်တွေပဲရောယူအတနောတဘာဝံဓာရိတိတိဓာတုရုပ်တဏ္ဍတ်တွေလေရောယူအဲဒီသဘောလေးတွေကိုသိအောင်လို့ယောဂီတို့အမြဲတမ်းရှုမှတ်ပါမပေါ့ဆပါနဲ့ဉာဏ်ရှင်တွေလျှောက်ပြောသွားခဏလေးပဲစာအုပ်ကြည့်ပြောလိုက်ရင်ရတာတကယ်ကြတော့မရဘူးအရေးကြီးတာကအမြဲတမ်းရှုမှတ်ဖို့အရေးကြီးတယ်ယောဂီတို့ ဝေဘူးဆရာတော်ဘုရားကြီးရဲ့စာအုပ်မှာလည်းပဲညံတင်နေအရှိကြီးချောင်မရဘူးဒီနှခေါင်းမှာထိတာလေးပဲသိနေပါဗျာတဲ့ထိုးလီကာလီတွေလုံးမနေပါနဲ့တဲ့နောက်တကိုယ်လုံးပြောင်းနေတာသိပါလိမ့်မယ်အဲ့ဒီသိပါများလာတဲ့ခါမညံဖုန်ညံရောက်တာပဲတဲ့ဝေဘူးဆရာတော်ဘုရားကြီးဟောတာဒါပဲဘာမှအရှိဝေးကြီးမဟုတ်ဘူးသီလဆောက်ဒီဘုရားသီလရှိလို့ရှိရင်အကုန်ပြည့်စုံပါလိမ့်မယ်လို့ဟောတာအဲ့တော့ဓမ္မကနည်းနည်းချဲ့ဟောတာယောဂီတို့ပေါ်ရပေါ်ရပေါ်ရပေါ်ရ မှတ်နိုင်တဲ့အလေ့ကျင့်ရအောင်ဥမာဆိုပါတော့ယောဂီတို့ယောဂီတို့ဆယ်ဘိဒါ15ဘိဒါထမ်းနိုင်မှုအတွက်ကိုယ်မှာအားမရှိရင်ထမ်းနိုင်မှာအလေးယူလေကိုယ်မှာအားမရှိရင်လေးလေးပင်ပင်မထမ်းနိုင်ဘူးမလားယောဂီတို့အဲကိုယ်မှာအားရှိအောင်အားမိုးရတယ်ဈဉ္ညာလျှောက်ဖို့အတွက်တောင်းတောင်းအလုတ်ကိုင်းနေလှုပ်ဖို့ကိုင်းဖို့အတွက်ကျမ်းမာရေးကောင်းအောင်အားမိုးရတယ်မလား ဒါလောကီကိုပြောတာတို့လောကုတ္တရာမှာလည်းပဲမြင့်မြတ်တဲ့ဉာဏ်နေဆိုတာဉာဏ်အားနေတဲ့သူမရဘူးရောရောခုနကတော့ဆိုင်တွေဌာနတို့အလေးပင်တွေဌာနတို့အားရှိတဲ့သူမှထားနိုင်တယ်လေအေးဉာဏ်ရှင်တွေမြင့်မြတ်တဲ့ဉာဏ်ရှင်တွေဆိုတာဉာဏ်အားနေတဲ့ပုံကိုမရဘူးလူကောင်ကြီးအားကြီးတာကြီးတာဆင်းလောက်ပဲကြီးကြီးမရဘူးဉာဏ်အားကိုပြောတာရောပြီဟုတ်လားအဲ့ဒီဉာဏ်ကိုဘယ်လိုအားပေးလဲဆိုတော့သမ္မာတတိ တမ္မာတတိဘာအားပေးပါလိမ့်အဲယောဂီတို့မျိုးသမီးဖြစ်တယ်အားငယ်စရာမလိုဘူးဘာမှအားငယ်စရာမလိုဘူးယောဂီတို့သာမတလို့အားငယ်စရာမလိုဘူးဘာအားငယ်ရမယ်ထင်လဲအေးအလားမေလျောပေါ်စတတိလွတ်နေတော့အားငယ်တော့အပယ်ရောက်တော့မယ်သာတွက်တော့ဖုံးကြီးဖြစ်ဖြစ်သီလရှင်ဖြစ်ဖြစ်အဲ့ဒါရောက်ဖို့များတယ်အဲ့ဒါမှတ်ထား အဲ့ဒါအလှရှင်တွေဖြစ်လည်းပဲရောက်နိုင်တာပဲတေဂန်နိသူကမိတ်လျော့နာမလားဟုတ်တယ်မလားမှန်ပါဗျာယောဂီတို့အရေးကြီးတဲ့တရားတွေနော်မှန်ပါဗျာအများနဲ့ကြတော့အော်ကောင်းကျိုးချမ်းသာတွေပဲပြောရတယ်အခုဟာကတကယ်ဖြစ်နိုင်တဲ့အဖြစ်ကိုပြောနေတာနော်မှန်ပါဗျာအဲယောဂီတို့ကိုယ်မှများများဆဆစာမတတ်လို့ဟာအသက်ကြီးလို့အာမငနဲ့ အားငယ်တရားမလို့ရောမိမဖြစ်လို့လည်းအားငယ်တရားမလို့အသက်ကြီးလို့လည်းအားငယ်တရားမလို့စာမတတ်လို့လည်းအားငယ်တရားမလို့ဘာအားငယ်ရအဲမေးလျော်ပေါ်စားပြီးတတိလွတ်ရင်တော့အဲ့ဒါအပယ်ရောက်တော့မယ်လို့အဲ့ဒါအားငယ်တော့အဲ့ဒါအဲ့ဒါတိလရှင်ဖြစ်ဖြစ်ဘုံကြီးဖြစ်ဖြစ်အဲ့ဒါရောက်ဖို့များတယ်အဲ့ဒါရေးကြည့်တယ်နော်ယောဂီတို့ကဲယောဂီတို့ခဏခဏတရားနာထားတဲ့ယောဂီတွေစဉ်းစားကြည့်တာ အမေ့လျော့တာနဲ့ဘာဖြစ်လို့အပယ်ကြရမလဲဘယ်လိုလုပ်ကြရမလဲနည်းနည်းလေးစဉ်းစားကြည့်တာမေ့လျော့ပေါ်စားပါများတဲ့အခါအကျင့်ပါပါအလုပ်တစ်ခုကလုပ်ပါများရင်အကျင့်ပါတယ်လေရောယူအလုပ်တစ်ခုကဘာပဲလုပ်လို့စိုက်ပျိုးရေးလုပ်လုပ်ပါများစိုက်ပျိုးရေးကျွမ်းကျင်သွားတာပဲဟာဆေးကုတဲ့အလုပ်လုပ်တယ်လို့ဆေးကုတာကျွမ်းကျင်တာဟာစာရေးစာဖတ်တယ်လို့စာကျွမ်းကျင်တာသူကအလုပ်လုပ်တာများတာဟုတ် တို့စားလို့ပြောရင် အာသေဝနာပစ္စည်းပေါ့ကံနေနဲ့ပြောရင်အာစိမ့်နဲ့ကံပေါ့နေတိုင်းပြုတဲ့ကံလေမေလျောပောစမေလျောပောစမေလျောပောစခဏခဏမေလျောပောစပါများတော့နှစ်ပေါင်း90နေရတယ်မေလျောပောစ60နေရတယ်မေလျော80နေရမေလျောပောစတော့ဘဝတစ်ချောင်းလုံးမေလျောပောစလာတဲ့လူသေကံဤမှာကြီးတည်သွားထုလို့တော်တော်ရပါမလားမရပါဘူးဗျာမေလျောပောစတယ်ဆိုတဲ့လောဘဒေါသဝင်နေပြီမှန်ပါပါခင်မင်းနဲ့ပဲသွားလိုက် မကျေနပ်တဲ့ဘက်သွားလိုက်ခင်မင်တဲ့ဘက်သွားလိုက်မကျေနပ်တဲ့ဘက်သွားလိုက်သာသမီဇနီးခင်မုန်းနေကြတော့ခင်မင်တာပေါ့ဗျာအဲလောဘမလားအာကိုမကျင်တဲ့ဆရာတွေကျွန်တော်လည်းပဲဒေါသဖြစ်လိုက်လောဘဖြစ်လိုက်ဒေါသဖြစ်လိုက်လောဘဖြစ်လိုက်ဒေါသဖြစ်လိုက်ဆိုတော့သူလောဘဖြစ်ဒေါသဖြစ်တာအာစိနေကံလို့ဖြစ်မနေဘူးလားဖြစ်နေပါရဲ့ဗျာတနေ့မဟုတ်ဘူးနေ့တိုင်းလေမနေ့မိုးလင်းနေကငါတန်းငါသမီးဆိုတော့ဒိဋ္ဌိကတော့ပါပြီးသားပေါ့ဗျာအဲလောဘဖြစ်လိုက်ဒါကြောင့်မကျင်တဲ့တော့ဒေါသဖြစ်လိုက် အဲ့တော့ကြလောဘဖြစ်လိုက်တော့ကြဒေါသဖြစ်လိုက်ဆိုတော့အဲ့ဒီလောဘဒေါသဖြစ်တဲ့အရှိန်ဟိုကအမတန်အားမကောင်းဘူးလားအာစိန်ကံပေါ့ဗျာဟုတ်လားကုသိုလ်လုပ်တာတခါတရံလုပ်တာအဲ့ဒီအာစိန်ကံကဘလူကိုသွားကျေးဇူးပြုလဲဆိုတော့အဲအဲ့ဒီလိုသဘောပေါက်အောင်မရောရည်တော့အဲ့ဒါပရိစ္ဆသမုပ္ပါပဲအကြောင်းအကျိုးလေမေလျောပေါ်စားတာကအကြောင်းလောဘဒေါသတွေဝင်တာကအ အဲလောဘဒေါသမောဟသူများကိုသွားဓမ္မတိုက်တာတော့မဟုတ်ဘူးခိုးတာတော့မဟုတ်ဘူးတတ်တာတော့မဟုတ်ဘူးစိတ်ထဲမှာလောဘဖြစ်လိုက်ဒေါသဖြစ်လိုက်လောဘဖြစ်လိုက်ဒေါသဖြစ်လိုက်ဝိပဿနာလောက်ကစိတ်လုံးတော့ရောဤတို့အဲလောဘဖြစ်လိုက်ဒေါသဖြစ်လိုက်ဆိုတော့နေတိုင်းနေတိုင်းနေတိုင်းနေတိုင်းနေတိုင်းဖြစ်ပါများတော့သုရပြကျွေတေကံနိကြတော့အဲ့ဒီစိတ်ပဲလာမှာပေါ့ဗျသူနေတိုင်းလာတဲ့စိတ်လေမိုးလင်းရမိုးချုပ်အဲ့ဒီစိတ်ပဲဖြစ်နေမှာလားအဲသုရပြကျွေတေကံနိတော့ အဲ့ဒီစိတ်ပဲလာတာပဲခင်နဲ့မင်းနဲ့စိတ်လာလိုက်အဲ့ဒါမခွဲနိုင်မခွဲနိုင်မျက်ရည်တွေကြလိုက်ဟာဒီကောင်တွေငါ့ကိုဂရုမဆိုင်ဘူးဟိုတုန်းကငါကြွေးမွေးထားတာလကားကောင်တွေပဲဆိုတော့ဗာစိတ်လာဒေါသငယ်မှုပြန်တော့ဟာသွားရောပေါ့ဗျာတခုမှမကောင်းဘူးဟုတ်တယ်မလားဟဲ့တတ်မဲ့ပြီးတော့စိတ်မချလက်မချမျိုးလုံးကြီးပြူးကြည့်နေအဲ့ဒါတစ်မျိုးဟာတောက်ခေါက်ပြီးတော့မကျင်တဲ့ဒါကတစ်မျိုးဟာလား အဲနောက်ပြီးတော့ကတွေးဝေမိတ်မောပြီးတော့ဘာမှမသိညာမှမသိငယ်မှုပြန်နာတစ်မျိုးကဲဘယ်ရောက်ဖို့များလဲဒီတသိန်းတယောက်ဒုက္ကတိမရောက်ဘယ်လေးပါရောက်တာအဲ့ဒါဘာလဲအရင်ခံတော့မိတ်လျော့ပေါ်စားမှုဘုရားမနာဘူးလေရောဤတို့ဘုရားနာဖို့ဆိုအမတန်ပြင်းတယ်ရှောင်းနေတယ်သူ့ကိုယ်သူမညာဖွညာရပြီးသားအောင်မေ့ရှောင်းနေတယ်နောက်နားလည်းမလဲဘူး အဲ့ဒါတရားမနာဘူးတရားနာပါများနာပင်နာညာတော်လည်းပဲတချို့ကဘာဖြစ်လဲမေးလျောပေါ့ဆပေါ့ဆရတယ်လေဒါငါသိပြီးသားပါကွာငါသိပြီးသားပါကွာဟောတဲ့သူပဲဖြစ်ဖြစ်မညံဖုန်ညံမရသေးရင်စိတ်မချဘူးနော်ယောဂီတို့အဲ့တော့မနာပြစ်တော့လည်းပဲပေါ့ဆတယ်တချို့ကလည်းပဲဝါသနာဟိုပါနေတာဘာဖြစ်ဖြစ်လေးလေးနက်နက်ကိုမလို့ဖြစ်ဖြစ်ပြီးတာတော့ကွာမတတ်နိုင်ဘူးကွာကျုံတယ်လို့ပေါ့ကွာလူပြင်းရဲ့စိတ်လို့ခေါ်တယ်အဲ့ဒါမှတ်ထား အဲ့ဒါဘယ်တော့မှမညံဖုန်ညာမရမဲ့ပုံကိုရစိတ်အဲ့ဒါစိတ်ညံလို့ခေါ်တယ်အဲ့ဒါမညံဖုန်ညာရအောင်ကြိုးစားမယ်မရရအောင်ကြိုးစားမယ်တို့ကလောဘကြီးနဲ့သူများပစ္စည်းရဖို့ကြိုးစားတာမဟုတ်ဘူးလေသူများကိုတတ်ဖို့ကြိုးစားတာလည်းမဟုတ်ဘူးသူများကိုမတရားလုပ်ဖို့ကြိုးစားတာလည်းမဟုတ်ဘူးမညံဖုန်ညာရအောင်မကြိုးစားသင့်ဘူးလားကြိုးစားသင့်ပါတယ်ဗျာအဲတို့တရားများလုံးကဘာတွေကြိုးစားလဲ ကာမဂုဏ်တွေပဲကြိုးစားလာဟုတ်တယ်မလားစားတင်တာလဲကာမဂုဏ်အတွက်ပဲလက်ခစားလောက်တာလဲကာမဂုဏ်စက်မှုလက်မှုလောက်တာတွေနှုတ်မှုတွေအကုန်လုံးကကာမဂုဏ်ရဲ့ကြွန်ခံမှုအဓိကလုံးကြတာပဲများသောအားဖြင့်ပြောတယ်ဟဟလားအဲအဲ့တော့ဘုရားခိုင်းတာကြတော့ပော့ဆတယ်ပော့ဆတော့တတိအာမကောင်းတော့တတိအာမကောင်းတော့တမာရီအာမကောင်းတမာရီအာမကောင်းတော့ပညာမရပညာမရတော့များသောအားဖြင့်ပယ်လေးပါးရောက်ကြ အဲကုသိုလ်ကောင်းမှုတစ်ခုတရိယာလို့လူပြည်နတ်ပြည်ရောက်ပြန်တော့လဲပဲမိလျော်ပေါ်ထားတဲ့အကျင့်ကြီးကပါမလာဘူးလားဗျာအဲရောက်တဲ့ဘဝမှာလည်းပဲလူချမ်းသာနတ်ချမ်းသာတော့ဖြစ်ပါတယ်ဝိပဿနာတရားလို့နည်းနည်းတဲ့တရားတွေလေ့လာခြင်းနဲ့စိတ်လာပါတော့ဆင်းရဲတာတော့မှကာမဂုဏ်လိုက်စားတာဗျာချမ်းသာရင်ပိုဆိုးပေါ့ဗျဟုတ်တော့မလားလူပြည်မှာတော့မှဒီလောက်လိုက်စားနတ်ပြည်ကြတော့ပိုဆိုးပေါ့နတ်ပြည်မှာနတ်သမီးတွေအများကြီးပြောတာပေါ့အဲ့တော့ပိုဆိုးမှာပေါ့ အဲ့တော့ကာမဂုဏ်နဲ့ပဲတသက်လုံးနေပြီးတော့သုံးကြိမ်6တန်းနေပြီးတော့သေတော့ဘယ်ရောက်ဖို့များလဲများသောအားဖြင့်များသောအားဖြင့်နတ်တိုင်းလည်းမပြောဘူးလူတိုင်းလည်းမပြောဘူးများသောအားဖြင့်အဲ့လိုဖြစ်ကြတာဟုတ်လားတို့လည်းတသန်နေရာလုံးကအဲ့လိုဖြစ်လာအဲ့တော့ယောဂီတို့လုပ်ငန်းနဲ့ပတ်သက်လို့အားငယ်စရာမလိုဘူးငါတို့ကအသက်ကြီးပေါ်အားမငယ်နဲ့အသက်ကြီးပေနဲ့လို့ယဟန္တာမကြီးတောင်ဖြစ်သွားတယ်ဒေါသောနာထေရီလေး ဒေါသောနာထေရီသားသမီးသမီးက9ယောက်သားက9ယောက်14ယောက်တဲ့နဲတာမဟုတ်ဘူး14ယောက်ငွေပြီးတော့မှသာသနာပေါင်းဝင်နေဟိုတုန်းကတော့ဘိက္ခုနီမကြီးပေါ့သူကအသက်ကြီးမှဖြစ်တော့ဝါငယ်တာပေါ့ဗျာငယ်ငယ်လေးတွေကငယ်သူဘိက္ခုနီမလေးတွေကလည်းရှိတယ်လေအဲဘိက္ခုနီမလေးတွေကလူငယ်ပင်နဲ့ဝါကြီးတယ်သာသနာပေါင်းမှာဝါအဓိကဟုတ်ဝါကြီးတော့အဲ့အသက်ကြီးမှဖြစ်တဲ့ဒေါသောနာကြီးက60ကျော်က ဝေယဝိဆလုပ်ပေးရတယ်ထင်းနေခွဲရတယ်ရေနိုးတဲပေးရတယ်တန်ရှင်းရေးလုပ်ရတယ်ညဟောစာလို့ပေါ့ဒေါ်မေတ္တာလို့ပေါ့ဗျာအသက်ကြီးမှဖြစ်ပေမဲ့လို့ तू ကဝါငယ်တဲ့အခါကျတော့လှုပ်ပေးရတယ်လှုပ်ပေးပေနဲ့ तू ကတရားကြိုးစားတယ်ဘိက္ခုနီမလေးတွေကညဆိုအိတ်တာပဲတရားမကြိုးစားဘူးဟောဒေါ်သောနာကြီးကဩငါသားတွေသမီးတွေအကုန်လုံးအမွေတွေခွဲပေးလိုက်သားတွေသမီးတွေဝိုင်းတောင်းကြတယ်သူ့ ဖေသေးသွားပြီပဲဒီပစ္စည်းဒီပစ္စည်းတွေအများကြီးကျန်ခဲ့တာအမေအေးဆေးဆေးနေလို့ရတာဘယ်အိမ်တက်နေတက်နေတာသာသမီယုံဇုံလုံးကန်းဆိုအဲ့ဒါဟုတ်လားတို့လည်းပဲတစ်ခါလဲကြတပည့်ယုံဇုံလုံးကန်းမေးလိုက်ရင်တစ်ခါတည်းမဟုတ်မဟုတ်ပါဘူးဖြစ်ပါဘူးနောက်ပြီးတော့ဝိုင်းလိန်ညအဲ့တော့သာသမီတွေကဘယ်အိမ်တက်စားတက်စားဆိုပြီးအကုန်ခွဲပေးလိုက်တဲ့အခါကျတော့နောက်ကျတော့သာသမီအိမ်တကယ်တက်နေတဲ့အခါကျတော့သားအိမ်တက်နေတော့ချွေးမကညူးစုတယ် မရဘူးဘယ်အိမ်မှာနေလို့မရဘူးသမီးရဲ့အိမ်တက်နေတော့အဲအဲ့ဒါသတိထားကြအဲ့ဒါသားသမီးတွေဆိုပြီးတော့စွတ်အားကိုးမနေနဲ့သားသမီးကသူ့အတူနေတာမဟုတ်ဘူးဟာလားတမက်တွေချွေးမတွေဖြစ်အောင်မှာမလားအဲကြာကြာနေတဲ့အခါကျတော့ဟောသားရင်ကြတော့လည်းပဲချွေးမအညူးစုတယ်မကြတကြပြောတယ်သူများအိမ်ကတော့သွားမနေဘူးဒီအိမ်မှာကြီးပဲနေတယ်အဲ့ဒါနဲ့တခါဟိုတိန်ဟိုတိန်လည်းဒီတိုင်ဟိုတိန်လည်းဒီတိုင်၁၄အိမ်လုံးဒီတိုင်ကြီးပဲ နောက်ပြီးဆုံးကြတော့ဘုံကြောင်ရောက်ရတာပေါ့ဖះကြောင်ရောက်ရတာဟုတ်လားအဲအဲ့ကြတော့ပေါ်ပေါ်ဆားဆားမနေတော့သူကိုယ်တိုင်ခံစားရတာလေမှန်ပါပါဘုရားငယ်ပြူတွေကတချို့ကမသိဘူးဟာငယ်ပြူပဲဆိုငယ်ပြူကြိုးစားရင်ကောင်းပါတယ်တန်ဖိုးရှိပါတယ်ပေါ်ဆားတယ်များသောအားဖြင့်အဲ့သူကကလေးတွေရအိမ်မှာတောအတွက်ဘိက္ခုနီမကြီးဆိုတော့လောကအကြောင်းကိုပုံမသိဘူးလားဗျာအဲလောကအောင်စာပေမရဘဲနဲ့လောကအကြောင်းပေါ်လောကဆိုတာဟန်ဆောင်ပန်းဆောင်ပဲဆိုတာ သေချာသဘောပေါက်တာသမီးအရင်ကစပြီးတော့မကြည့်ဘူးတာလေသူကိုယ်တိုင်မွေးပြီးတော့သူကိုယ်တိုင်လူလားမြောက်ပြုစုခဲ့ရတာဒီသားတွေသမီးတွေပညာတတ်အောင်အလုပ်ရအောင်မိဘတွေကဒီလိုပြုစုရတာမလားအဲတကယ်လူလားမြောက်တကယ်လဲကျွေးနိုင်မွေးနိုင်တဲ့အချိန်ခါကျတော့သူတို့ဘာသူတို့နောက်တယောက်နောက်တယောက်နဲ့ယူကြတဲ့အခါကျတော့မိဘကိုအဓိကမထားတော့အပေါ်ယံပဲတခါတရံလောက်ပလီပလာတတ်ဒါပဲ တကယ်တကယ်သွားနေကြည့်ကြာရင်ညူစူးလာတာများသောအားဖြင့်ပြောပါတယ်။ဟာမြတ်စွာဘုရားရဲ့ကျေးဇူးကဆက်လို့မကုန်နိုင်ဘူးဟုတ်လား။ကိုယ်ဆွေမျိုးအရင်ခောက်ခောက်အိမ်မှာတက်နေကြည့်ပါတလားတော့မှမရဘူးညူးစုမှတော့ရောမြတ်စွာဘုရားတို့နေ့တိုင်းကြွေးထားတာမလား။အဲတော့ငါအသက်ကြီးမှဖြစ်တယ်ပေါ်ပေါ်ဆာဆာနေလို့မရဘူး။မပေါ်ဆာစေခြင်းလို့ပြောနေတာရောတို့။ အဲ့ဒေါ်သောနာဒေရီကတိုင်ကြီးကိုဖက်ပြီးတော့ညာဘက်ကိုအားထုတ်ဒီတိုင်းဆိုရင် ပြစ်လဲသွားမှာဆိုလို့လေအသက်ကြီးတာဟုတ်ဗျတိုင်ကိုဖက်ပြီးတော့လမ်းလျှောက်ဟိုဘက်တစ်ဘက်လျှောက်စဉ္ညာလျှောက်မှတ်တာပေါ့ဗျာအဲ့လိုမှတ်ပါပန်မှတ်ပန်နေတိုင်းနေတိုင်းနေတိုင်းမနဲ့လည်းပဲဝေယဝဆလောက်ပါလည်းမှတ်တယ်ညနေလည်းပဲဝေယဝဆလောက်တော့မှတ်တယ်ညကျတော့သူများတဲ့အိမ်တွေသူကမှတ်တယ်ဒေါ်သောနာကြီးကယဟန္တာမကြီးဖြစ်သွားတယ်ကြိုးစားတော့လေ ဟိုဘိက္ခုနီမလေးတွေဝါကြီးပင်နဲ့ဝါကြီးတာကြီးတာပဲမကြိုးစားတော့သောတာပန်တော်မဖြစ်ဘူးအဲ့ဒါမလို့ယောဂီတို့အသက်ကြီးတာအာမငယ်နဲ့မပေါ်မဆနဲ့ကြိုးစားရင်တရားရတယ်ယန္နာမကြီးမဖြစ်တော့သောတာပန်တော်ဖြစ်နိုင်ဘူးလားဗျာအဲဓမ္မလည်းတို့ပဲအသက်ကြီးမှဖြစ်တဲ့သံဃာတွေများတယ်တို့ရှိမှာအာမငယ်နဲ့နေရောညာရောကြိုးစားကြအခုအလုံးလုံးနီးပဲအဓိကပြောနေတာလေအဲ ဝိပဿနာရှုနိုင်ရှုမရှုနိုင်သမထရှုသမထမရှုနိုင်ဆင်းခြင်းဝယ်အောင်မနာရအောင်မသိရအောင်မအိစ္ဆဒုက္ခအနတ္တဆင်းခြင်းအဲ့လိုဆင်းခြင်းမှများတော့အာစိဏကံကံလို့ပြောရင်အာစိဏကံပေါ့ဗျာတို့ပဋ္ဌာန်းလို့ပြောရင်အာသေဝနပစ္စည်းလို့ခေါ်တယ်တို့သေတိမေပိတကပြောလို့ရှိရင် ထုံးလာအလေအထုံဖြစ်လာနေ့တိုင်းနေ့တိုင်းနေ့တိုင်းအရဟံဘုရောအရဟံဘုရောအရဟံဘုရောကိုကြိုက်တယ်လို့ဗျာနမောတတဟာအရဟံသိတိအရဟံသိတိစသည်အရဟံထုံးမှများတဲ့အခါကျတော့ အထိုးတက်လဲစိတ်ကူးနေတရားမလို့ခလုတ်တိုက်တာနဲ့အရံဘုတ်တော်ထိတ်ကနေဖြစ်သွားတာနဲ့အရံဘုတ်တော်အိမ်ဘက်ထဲမှာတခုမြင်အရံဘုတ်တော်တခါတည်းကိုအော်တိုမက်တစ်ဝင်လာတာပဲအလေအကျင့်ရလာတာပြောတာဟုတ်လားအဲဒါသမထကိုပြောတာဝိပဿနာလည်းဒီတိုင်းပေါ့နည်းနည်းလေးကုပြတဲ့နဲ့အော်ဒုက္ခဒုက္ခဒုက္ခအော်ဒုက္ခဒုက္ခပဲဟောနာရကျင်နာရဒုက္ခတွေပဲ အဲမှတ်လိုက်နာရနာရနာရကရင်ကြိုက်ရကြတယ်ရရင်ရတယ်ရတယ်ငါတွေသူတွေပြောက်ပြီးတော့တခါသဘောတက်တက်ပေါ်ရောက်တဘာဝလက္ခဏာလေးရောဤတို့ပေါ်လာတယ်လည်းသဘောပဲရှုလိုက်တာလည်းပဲသဘောပဲအဲအဲ့ဒါလေးမှတ်နိုင်အော်အဲ့ဒါလေးကိုစားရကြည့်တဲ့အခါကျတော့အော်ပြောင်းပြောင်းသွားတာလေးရွေ့ရွေ့သွားတာလေးပျောက်ပျောက်သွားတာလေးပြက်ပြက်သွားတာလေးပြောင်းပြောင်းသွားတာလေးအော်မမြဲတဲ့သဘောတွေပဲလို့ညာထဲမှာမရှင်းဘူးလားဗျာသဘောတက်တက်သဘာဝတက်တက်ကိုမြင်တာကသဘာဝလက္ခဏာ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 သူသဘောသူဆောင်းနေတဲ့သဘောတွေပဲအစိုးမရတဲ့သဘောတွေပဲရင့်ကျက်လာတော့အနတ္တအထိညာရောက်သွားတယ်ဟုတ်လားအဲ့ဒီရင့်ကျက်ဖို့ဆိုတာပြောလိုက်အများကြီးပဲအဲ့ဒါတဲ့အရေးကြီးတာမမေ့ဖို့အရေးကြီးတယ်မမေ့မရမပေါ်မဆယောဂီတို့ရှုမှန်အဲ့ဒါတွေအကုန်သိတယ်ဟုတ်လားဖွဲဖွဲရာရာဖွဲဖွဲရာရာဘုန်းကြီးတွေလို့မပြောတတ်တော်လဲပဲယောဂီတို့မညာခုညာရတယ်အားမငယ်နဲ့ဟုတ်လားအဲဖွဲဖွဲရာဆိုစာအုပ်ကြီးမှပြောလို့ရတာ ဖွယ်ဖွယ်ရာမပြောတတ်တော့လဲမညံဖုန်ညာရတယ်အဓိကကဘာလဲဆိုတော့မမေ့မလျော့အေးမမေ့မလျော့မပေါ့မဆအခုတရားနာပြီးပြန်သွားရင်လဲရှုမှတ်သွားကြဟုတ်လားအိခဏီမှာလည်းပဲရှုမှတ်ကြအေးမမေ့မလျော့ရှုမှတ်လို့ရှိရင်တတိအားကောင်းမယ်နောက်တမာရိရမယ်နောက်ဝိပဿနာဉာဏ်ရမယ်အဲ့ဒါတွေရင်းကျက်တော့နောက်ဘာရမလဲပေါ်တိုင်းမပြတ် မပမဒဓမ္မပစ္စာဝိပတိတာရိနောဟုဝထယံဝောမာကန္နုသာသနိသာတဝေနှလုံးပျော်ပြောင်းဥသူတော်ကောင်းတို့ဇာယထရှုကြကုန်လောမှတ်ကြကုန်လောပွားများအထောက်ကြကုန်လောမာပမဒထမိမိလျော့လျော့ပောပောသတ္တမနေကြကုန်လင့်ပစ္စာခွင်ကောင်းလိုမိတော်နောင်ခါကာလ၌ပစ္စာတေယညောင်းဆောင်လဲလျောင်းရာဖြစ်တော်နောင်ခါကာလ၌ ဝိပတိတာရိနော ရှေးယခင်ခါကအာမထုတ်ခဲ့ရလေခြင်းဟု၍ရှေးယခင်ခါကမညံဖုန်ညံတွေရသည့်အထိအာမထုတ်ခဲ့ရလေခြင်းဟု၍နှလုံးမသားရခြင်းသည်မဟုဝဋ္ဌမဖြစ်ကြပါစေကုန်လေအယံဤကဲ့သို့သတိပေးရခြင်းသည်အမာကံသုသူထွတ်တမြတ်စွာဘုရားတို့ယနုသာသနီဆုံးမဖြစ်ပါပေအနုသာသနီလိုအင်းနှုံးပြထုံးရာဖြင့် သုံးညပါစေဆုံးမတော်မူချက်ပါပေသည်ဤတို့ပြုရဤတို့ပြု